1969ခုနှစ်ကောဇာတက္ကရာ1385ခုနှစ်ဝါကောင်လာပြည်ကျွယ်6ရက်နေ့2023ခုနှစ်စက်တင်ဘာလ6ရက်မနေ့7နာရီအချိန်တွင်ကုသလကာယဓမ္မရိပ်သာအတွင်းမှာတရားအားထုတ်နေသောယောဂီများအတွက်ဒီနေ့ဘာကြောင့်ပြောပြမလဲလို့ ဝိပဿနာရှုရမည်အာယုံအားကြောင့်ပြောပါလေအာယုံလို့သုံးသုံးနေကြတာပေါ့နော်သုံးပြီမဲ့ဝိပဿနာရှုရဲ့ပုဂ္ဂိုလ်တွေကဘယ်အာယုံကဝိပဿနာရဲ့အာယုံတွေတဏှာလေမှတရားရှုတဲ့အခါမမှန်ကန်ကန်ရှုနိုင်ပါ ဝိပဿနာဤအာယုံကဘာမှမသိပဲနဲ့ရှုနေရင်ပညာမှသမထဖြစ်နေမှမသိဝိပဿနာဖြစ်နေမှမသိဒီလိုလည်းဖြစ်တတ်တာပေါ့အများစုကတော့ဝိပဿနာမဖြစ်တာများတယ်တရားထိုင်တဲ့ပုဂ္ဂိုလ်အများစုကဝိပဿနာဉာဏ်ဖြစ်တာနေကြပါလေအဓိကတော့သမထ တမာတိအားလေးနည်းနည်းပပရပါကြတာပဲများတယ်ဝိပဿနာဉာဏ်အဆင့်ကိုရောက်တဲ့လူကတော်တော်နေတယ်လို့ဒီလိုပြောအဲ့ဒါဘာဖြစ်လို့ဒီလိုဖြစ်တယ်လဲလို့ဆိုရင်ဝိပဿနာဤအာယုံကိုတေချာသဘောပေါက်နားလည်ခြင်းမရှိတဲ့အခါကျတော့ဝိပဿနာရှုရင်းနဲ့ပဲဘာဖြစ်နေလဲ သမထဖြစ်နေတာပေါ့နော်။သမာဓိလောက်လေးနဲ့ပဲလမ်းဆုံးကြတယ်ဒီနေ့ခေတ်ကဒါကမဟာစီဆရာတော်ဘုရားကြီးရှိစဉ်ခါတုန်းကလေးကဒီစကားမဟာစီဆရာတော်ဘုရားကြီးရှိစဉ်ခါကလေးကဒီလိုအသုံးနှုန်းမျိုးပြောခဲ့တယ် ပါဠိဆရာတော်ကြီးတို့မဟာစီဆရာတော်ဖျားကြီးကမိန့်တဲ့စကားရှိတယ်။ကုခေတရားအထုတ်တာဝိပဿနာမဖြစ်ကြတာများတယ်။တမာတိလောက်ကလေးနဲ့ပဲပြီးသွားကြတာများတယ်လို့ဆရာတော်ကြီးကမိန့်တယ်။ဆရာကြီးရှိစဉ်ခါကာလမှာတော့ဒီလိုဆိုတော့ခုခေတ်ကပုံဆိုးလား။ပုံဆိုးတာပေါ့နော်။ ဒါကြောင့်ဝိပဿနာရှုရမယ့်အာယုံဟာဘာလဲကိုယ်ကိုယ်ပြပြနားလည်ဖို့လိုလားမလိုလားလိုတယ်ဒါကြောင့်မလို့ဝိပဿနာရှုရမယ့်အာယုံဆိုတဲ့တရားကိုမဟောသေးပြီမနာသေးပြီမြတ်စွာဘုရားရှင်ကိုနမောတတ္တဖြင့်ရှင်ကိုဘုရားကြရအောင်နမောတတ္တဘဂဝါတောအရဟတော ရှု၍ဖြစ်သည်မာစီဆရာတော်ဘုရားကြီးစတာဝိပဿနာဉာဏ်ဆိုတာဘယ်ဟာကိုရှုရမှာတော့နော်ဝိပဿနာဉာဏ်ဆိုတာဘယ်ဟာရှု၍ဖြစ်သည်ဆွေးလန်းနိုင်ရာငါးခန္ဓာမှန်စွာရှုရပါတည်းဝိပဿနာရှုရမယ်ဆိုတာဘယ်ဟာရှုရမှာလို့ဆိုတဲ့ခန္ဓာ ခန္ဓာ၅ပါးကိုရှုရမယ်ဒီလိုဆိုတယ်နော်ဘာကိုရှုရမှာလဲခန္ဓာ၅ပါးကိုလူတွေကအဆူလောက်သဘောပေါက်တယ်လေဟုတ်တယ်မလားရူပခန္ဓာပြတ်တော့ နာ၅ပါးဆိုတော့လူတိုင်းဆိုတတ်တယ်မလားရူပခန္ဓာဝေဒနာခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဆိုတာလူတိုင်းနိဗ္ဗာန်တရားအထုတ်တဲ့လူတော်တော်များများရကြတယ်နော်ဒါပေမဲ့ဒီခန္ဓာ၅ပါးဟာရှုစရာခန္ဓာ၅ပါးကိုရှုရမယ် တော်တော်များများကအဲ့ဒါကိုမရှုတတ်ဘူးယုတ်ခန္ဓာကတစ်ခုပြီးတော့ပါလဲနာခန္ဓာက၄ခုအဲ့ဒါကိုအချင်းချုပ်လိုက်ရင်ဘာဖြစ်သွားယုတ်နဲ့နာပဲဒါဆိုရင်ဝိပဿနာရှုရမည်ခန္ဓာသည်အစစ်အမှန်ကပါလေလေ ယုံနဲ့နာမည်ဒါဝိပဿနာရှုရမယ်ခန္ဓာသဘောပေါက်တယ်နော်အဲ့တော့ဘုန်းကြီးတို့အခုကြတော့ယုံနံလို့ရှုခိုင်းတာမျိုးမဟုတ်ဘူးတဘာဝလက္ခဏာကိုအရင်ရှုရမယ်ဒီဝိပဿနာအာယု ဝိပဿနာရှုရမယ့်အာယုဖြစ်အောင်လုပ်အောင်ပဲဒါလိုက်ကြီးရုပ်ရည်နံရည်လို့ရှုဖို့ကြတော့လွယ်ပါမလားဒါလိုက်ကြီးရုပ်နံလို့မိမိစိတ်ထဲမိမိဉာဏ်ထဲမှာဖြစ်ပေါ်ဖို့ထင်ဖို့မလွယ်နော်ကိုဉာဏ်မှာဒါကရုပ်ပဲဒါကနာမ်ပဲလို့ဒီလိုထင်ဖို့ မလွယ်ဘူးခန္ဓာ၅ပါးဆိုရင်ပို့ပြီးတော့မလွယ်ဘူးမလွယ်ဘူးဆိုတာရှုလို့မရဘူးလို့ပြောတာပေါ့ဘူးเนาะအဲ့ဒီရောက်အောင်သွားရမယ်အဲ့ဒီရောက်အောင်ဘယ်လိုနည်းနဲ့သွားရမလဲသဘာဝလက္ခဏာကိုဥစွာရှုရလိမ့်မယ်ဘာကိုဥစွာရှုရမလဲသဘာဝလက္ခဏာသဘာဝလက္ခဏာဆိုရင် ကျန်တဘာဝလက္ခဏာဆိုတာဗျာဘယ်လိုဟာမျိုးများပြောတာပါလဲဆိုတော့ဖြစ်စေဖြစ်ခိုက်ဖြစ်နေတဲ့ဟာတွေကိုဖြစ်နေတဲ့အတိုင်းသူ့ရဲ့စကလုံးနေနဲ့ကိုက်ညီစွာရှုတာတဘာဝလက္ခဏာကိုရှုတာမြင်မြင်နဲ့ရှုဆိုတာတဘာဝလက္ခဏာကိုရှုခိုင်းတာမြင်နေမြင်မြင်နဲ့ရှုကြားကြားနဲ့ရှုထိထိနဲ့ရှုသိသိနဲ့ရှုရင်ရှုရင်ရှုရင်နဲ့ တဖြည်းဖြည်းနဲ့ယုံနံကသဘာဝလက္ခဏာကိုကြိုတက်သွားပြီးတော့ပါမညလက္ခဏာသင်္ခတလက္ခဏာတွေအဆင့်ကိုရောက်သွားလိမ့်မယ်။သဘာဝလက္ခဏာကိုရှုလိုက်တာနဲ့သင်္ခတလက္ခဏာနဲ့ပါမညလက္ခဏာကိုရောက်သွားလိမ့်မယ်။သဘာဝလက္ခဏာကိုဥစွာပါလို့ရမယ်။ရှုဖို့လိုလားမလိုဘူးလား နားလည်ရမယ်နော်တဘာဝလက္ခဏာရှုခိုင်းခြင်းသည်ဘာအတွက်ရှုခိုင်းတာလဲဝိပဿနာအာယုံတို့ရောက်အောင်ရှုခိုင်းတာဘယ်အာယုံရောက်အောင်လဲအဲ့တော့တချို့ကတဘာဝလက္ခဏာကိုရှုနေတာကဝိပဿနာမဟုတ်ဘူးဝိပဿနာရဲ့အာယုံဆိုတာယုံနဲ့နာမည် ရုပ်အာယုံနဲ့အာယုံကိုဒါလိုက်ရှုတယ်လို့ဆိုလိုတဲ့လူတွေရှိတာပေါ့နော်တော့ဘယ်လိုပဲရှုရှုဒါလိုက်ရှုနိုင်ရင်တော့ကောင်းလားမကောင်းဘူးလားဉာဏ်ကလေမိမိဉာဏ်ကဒီယုံဉာဏ်ကိုဒါလိုက်ယူနိုင်တယ်ဆိုရင်ရှေ့ဟာတွေကြော်လိုက်လို့ရတာပေါ့သဘောပေါက်တယ်နော်ရှေးရဟာတွေကိုကြော်လိုက်လို့ရတဲ့ဉာဏ်မျိုး ကိုယ်စီမှာပြည့်စုံရင်ကောင်းလားမကောင်းလားအဲ့ဒီဉာဏ်မျိုးကိုယ်စီမှာရှိမရှိကိုယ်ဉာဏ်ကအဲ့ဒီလောက်လိုက်နိုင်မလိုက်နိုင်သဘောပေါက်လားလိုက်နိုင်ရဲ့လားကိုယ်ဉာဏ်ကလေလိုက်နိုင်တယ်ဆိုရင်ဒါလည်းရှုပေါ့ယုံနာလို့ရှုလိုက်ရုံပဲဝိပဿနာဤအာယုအစစ်သည်ဘာနဲ့ပါလို့ ယုံနဲ့နာမည်ယုံနာကိုမြင်ယုံမြနဲ့တော့ဝိပဿနာမဖြစ်သေးဘူးဝိပဿနာအညံ့စာဝိပဿနာလောက်ပဲဖြစ်သေးတာပေါ့နော်အညံ့စာဝိပဿနာအလတ်စာဝိပဿနာအမြတ်စာဝိပဿနာရဲ့လို့ရှိယုံနာလို့ဒီလိုသိယုံမြယုံနာလို့ အကြောင်းအကျိုးနဲ့တကွာသိယုံမြတ်နံပါတ်1အဆင့်ကတော့ယုံနံလို့သိယုံမြတ်ဝိပဿနာအဆင့်ကိုမရောက်ဘူးဝိပဿနာအဆင့်နဲ့သွင်းကျင်နေဆိုရင်တော့သူ့ကိုအညံ့သာဝိပဿနာလို့ခေါ်တယ်ဉာဏ်စဉ်အဖြစ်နာမရူပပရိစေတဉာဏ်နာမရူပပရိက္ခဟဉာဏ် အမပနာဉာဏ်ဒါတွေကိုကြတော့အညံ့စာဝိပဿနာတွေကိုထည့်လို့ရတယ်ဝိပဿနာဉာဏ်စဉ်များဘုန်းကြီးတို့ရည်တွက်တဲ့အခါဝိပဿနာအစစ်ထဲမှာမထည့်ဘူးပေါ့နော်ယုံနဲ့နာရဲ့ယုံအကြောင်းနာအကျိုးနာအကြောင်းယုတ်ကအကျိုးဒီလိုတွေရှိတာရှုကြည့်ရင်အကြောင်းအကျိုးပါ သူ့ရဲ့ဆက်ဆက်ပုံတကွသိလာလိုက်မယ်ဝင်လေထွက်လေဆိုတဲ့အာယုံကအကြောင်းသူ့ကိုရှုမှတ်နေတာကအကျိုးဟုတ်တယ်မလားနော်ဝင်လေထွက်လေဆိုတဲ့အာယုံလေးကဘာလို့အကြောင်းရှုမှတ်နေတာကအကျိုးရုပ်အကြောင်းနာမ်ကအကျိုးတချို့ကြတော့ နာကအကြောင်းယုတ်ကအကျိုးအဲ့ဒါအကြောင်းအကျိုးတွေကယုတ်နဲ့ပုံမှာဆက်ဆက်ပြီးတော့တည်ရှိတယ်သူကြီးသက်သက်ဒီလိုတည်ရှိနေတာမဟုတ်ဘူးဆက်သွယ်မှုရှိနေတာပေါ့အကြောင်းအကျိုးဆက်သွယ်မှုရှိနေတဲ့အတွက်လောကကြီးထဲမှာအကြောင်းကြောင့်အကျိုးဖြစ်နေတာဒီကြည့်မယ်အကြောင်းကြောင့်အကျိုးဖြစ်နေတာလို့ဘယ်ပေါ်မှာနားလည်ရ ပုဂ္ဂိုလ်ပုံမှန်နားလည်ရမှာလားယုံနာပုံမှန်နားလည်ရမှာလားယုံနာပုံမှန်နားလည်သွားတဲ့အခါမှာအကြောင်းတစ်ခုတည်းကြောင့်အကျိုးတစ်ခုဖြစ်တယ်လို့ယူရင်ဒိဋ္ဌိဖြစ်တယ်အကြောင်းကြောင့်အကျိုးဖြစ်တယ်လို့ကြည်ပဲယူလို့မရ24ပစ္စည်းဆိုတာပဋ္ဌာန်း24ပစ္စည်းဆိုတာကြားဘူးတယ်မလား ရွတ်လည်းရွတ်ဖူးတယ်မဟုတ်လားနော်ပူဇော်ဘူးတာလားရွတ်ဖူးတာလားဟမ်ပူဇော်တာလားရွတ်တာလားကွဲပြားအောင်လုပ်နော်ပဋ္ဌာန်း24ပစ္စည်းရဝိပဿနာတွေကြီးတယ်သူကပဋ္ဌာန်း24ပစ္စည်းဆိုတာယုံ nant ကြောင်းကျိုးဆက်ဆက်ပုံကိုဖော်ပြပစ္စည်းနာ ပစ္စယောပစ္စေနာပစ္စယောအကြောင်းကြောင့်အကျိုးဖြစ်နေတာအကြောင်းကြောင့်အကျိုးဖြစ်နေတာလို့ခေါ်တယ်ပစ္စေနာပစ္စယောဆိုတာပုဂ္ဂိုလ်မပါဘူးနော်တတ္တဝါမပါဘူးနော်ဘာနဲ့ဘာတွေပဲဖြစ်နေတယ်တော့အကြောင်းကြောင့်အကျိုးဖြစ်နေတဲ့ပစ္စေနာပစ္စယောဆိုပုဂ္ဂိုလ်တတ္တဝါပျောက်ရော တပညာတတ္တပညာပျောက်ရောပူဇော်လို့ရှိရင်အဲ့ဒီဉာဏ်တွေဖြစ်လာတယ်ရွတ်ရင်တော့မဖြစ်ဘူးပေါ့ရွတ်တာနဲ့ပူဇော်တာနဲ့မတူဘူးလေဟုတ်တယ်မလားရွတ်တယ်ဆိုအနှစ်သားမပါဘူးပူဇော်မှအနှစ်သားပါတာအကြောင်းကြောင့်အကျိုးဖြစ်နေတာလေအဲ့တော့အဲ့ဒီထဲမှာအကြောင်း24မျိုးထုတ်ပြတယ် တခုခုဖြစ်တယ်ဆိုအကြောင်းပေါင်းမြောက်များစွာရှိတယ်လို့ဆိုလိုတာရုပ်တခုဖြစ်ဖို့ရန်အတွက်အကြောင်းတွေအများကြီးကထုတ်လို့ရတယ်နာမ်တခုဖြစ်ပေါ်ဖို့အတွက်အကြောင်းတွေအများကြီးကထုတ်လို့ရတာသူ့အလိုလျောက်ဖြစ်တာပေါ့ရုပ်တရားနာမ်တရားလို့ဆိုတာသူ့အလိုလျောက်ဖြစ်နေတာမဟုတ်ဘူး အကြောင်းတရားတွေအများကြီးကထုတ်လို့မှအကျိုးတရားတစ်ခုဖြစ်တာသဘောပေါက်တယ်နော်ရင်စိတ်ဆိုတဲ့စိတ်ကလေးတစ်ခုဖြစ်ဖို့လေအကြောင်းတရားတွေအများကြီးထုတ်လို့ပါတယ်ဟုတ်တယ်မဟုတ်လားအဲ့တော့အဲ့ဒီလိုမြင်စိတ်တွေတစ်ခုကို အကြောင်းတရားတွေအများကြီးထုတ်လို့ရတယ် အဒီအကြောင်းကျိုးဆက်ဆက်မှုဒီဘယ်ပေါ်မှာအခြေခံရမလဲဆိုရင်ဘယ်ပေါ်မှာလဲယုံနဲ့နာမ်ပေါ်မှာအခြေခံရမှာဘယ်ပေါ်မှာအခြေခံရမလဲယုံနဲ့နာမ်ပေါ်မှာအခြေခံရမယ်ဝိပဿနာရှုရမည်အာယုံသည်ယုံနဲ့နာမ်ယုံနဲ့မြင်ယုံများနဲ့ ပဿနာမဖြစ်သေးဘူးယုံနဲ့လုံးကြီးကြောင်းကျိုးဆက်ဆက်ပုံကိုမြင်ယုံများနဲ့လည်းဝိပဿနာမဖြစ်သေးဘူးယုံနဲ့လုံးရဲ့ဖြစ်ပျက်ကိုမြင်မှဝိပဿနာအစစ်ဖြစ်တယ်ပါဝင်မြင်မှတော့ဝိပဿနာအယုံနဲ့လုံးဤဖြစ်ပျက်ကိုမြင်မှဘာဖြစ်မလဲယုံနဲ့အစစ်ဖြစ် ပဿနာအာယုအစစ်ဖြစ်တယ်ဘုဂုဆရာတော်ဘုရားကြီးကဘာပဲဖြစ်ဖြစ်ပါရှုခိုင်းတယ်ဖြစ်ဖြစ်ရှုပါဘာရှုခိုင်းလဲဖြစ်ဖြစ်ရှုပါဆိုတာအင်မတန်ဉာဏ်ထက်တဲ့ပုဂ္ဂိုလ်တွေအတွက်ပညာကံပေါ့ဆရာတော်ရဲ့ပညာတိကပုဂ္ဂိုလ်ပညာဘုဥဆောင်တဲ့ပုဂ္ဂိုလ်နော် ပတိဘူတမာရိဘူပညာဘူဘူ၅ပါးရှိတယ်လေတတ္တာဘူနဲ့ဝိရိယဘူကတော့ပါရမယ်မဟုတ်လားအဲ့တော့ဘုန်းကြီးတို့သွားရင်သွားရင်ရှုလာရင်လာရင်ရှုဆိုတတိတွေစုဆောင်နေတာစုပေါင်းနေတာလို့ဒီလိုပြောခဲ့တယ်လေအဲ့ဒါကြတော့တတိဘူဥဆောင်ပြီးတော့လုပ်တာဟုတ်တယ်မဟုတ် တတိဘူကဥဆောင်ကျန်တဲ့ဘူ၄ပါးကနောက်ကလိုက်ပြီးတော့ဖြစ်ရတယ်နော်တချို့ဤတွေကြတော့တမာတိကဥဆောင်ကျန်တဲ့ဘူ၄ပါးကနောက်ကလိုက်ရတယ်တချို့ဤတွေကြတော့ပညာကဥဆောင်တမာတိဘူ၄ပါးကအဲတခြားဘူ၄ပါးကနောက်ကလိုက်ရတယ်ဆိုတော့တူတူပါပဲဟုတ်လားမဟုတ်လားနော် ဥဆောင်တဲ့ပုဂ္ဂိုလ်တူတူပဲ group အုပ်စုကတော့ဒီအုပ်စုပဲလေဒီ group ဒီ group ကြီးတစ်ခုလုံးကသွားရတာတူတယ်ဖောက်ထွက်ပြီးတော့သွားလို့မရဘူးဘောပါပညာဘိုးကြီးပဲဖောက်ထွက်ပြီးတော့သွားလို့မရသူ့နောက်ကနောက်က၄ခုကလည်းပန့်ပိုးတဲ့အနေနဲ့လိုက်ကြရတယ်ဘယ်သူဥဆောင်မလဲမင်းဥဆောင်လားမင်းဥဆောင်ကတော့အကုန်လုံးဝိုင်းဝိုင်းပန့်ပိုးကြတယ် ပန့်ပိုးမှလည်းသူကခီးရခီးသွားလို့ရတယ်သူတို့က9ယောက်တတွေဝိပဿနာရှုတဲ့ခါမှာအခုစီစစ်ပြနေတယ်နော်သူတို့9ဦးလုံးလုံးနေတာဘောပေါက်လားဘယ်နှဦးလုံးလုံးနေတာနော်9ဦးလုံးနေလူလုတ်တာပါလားငါလုတ်တာပါလားသူတို့9ဦးလုံးမှရတာလीအလုံးလုပ်ငန်းခွင်မှာ လုပ်ငန်းခွင်မှာ၅ဦးအလုပ်လုပ်နေတယ်။တော့ဝိပဿနာအာယုံဆိုဒီကယုံနဲ့နာဒီယုံနဲ့နာပုံမှာပညာဖြစ်အောင်လုပ်ရမယ်။နော်။မဖြစ်အောင်လုပ်ရမလဲ။ဝိပဿနာဖြစ်ဖို့ဆိုရင်ဝိပဿနာဤအာယုံကိုပညာဖြစ်အောင် လုပ်ရမယ်ပညာဖြစ်အောင်လုပ်တဲ့အခါမှာပကာရေနာပပကာရေနာအသေးစိတ်ကညာကသိခြင်းအသေးစိတ်သိအောင်လုပ်ရမယ်အကြောင်းအကျိုးနဲ့တကွာသိအောင်လုပ်ရမယ်ဟုတ်တယ်မလားဒီလုပ်ငန်းဒီဘဒုဤလုပ်ငန်းလေဘူ၅ပါးဤလုပ်ငန်းဘူ၅ပါးထဲမှာဘဒုတွေဥဆောင်နေလေ ဥဆောင်တဲ့ပုဂ္ဂိုလ်ကတကူနောက်လိုက်တဲ့ပုဂ္ဂိုလ်က၄ဦး group like လုပ်လုပ်တယ်အကြောင်း၅မျိုးကထုတ်လုပ်နေတာရှင်မမှုတစ်ခုကိုငါလုပ်ပြီးမဟုတ်ဘူးပုဂ္ဂိုလ်ကလုပ်ပြီးလည်းမဟုတ်ဘူးတတ္တဝါကလုပ်ပြီးလည်းမဟုတ်ဘူးအကြောင်း၅မျိုးကရှင်မမှုတစ်ခုကိုထုတ်လုပ်နေတာသဘောပေါက်လားရှင်မမှုမှလေ ရှုမှတ်မှုမှာငါမပါရှုတာငါမဟုတ်ဘဒုရိယထုတ်လုပ်နေတယ်တော့အကြောင်း၅မျိုးကထုတ်လုပ်နေတာခုနဖြစ်ပျက်ကိုဓာလိုက်ရှုနိုင်တဲ့စွမ်းအားကတော့ပညာဉာဏ်အားကြီးတဲ့ပုဂ္ဂိုလ်တွေမှာဖြစ်နိုင်တယ်ဒါကြောင့်လူစရိုက်အမျိုးမျိုးရှိတာပေါ့ တိဥဆောင်ပြီးတော့သွားမယ်ပုဂ္ဂိုလ်ရှိတယ်။တမာတိဥဆောင်ပြီးတော့သွားမယ်ပုဂ္ဂိုလ်ရှိတယ်။ပညာဥဆောင်ပြီးတော့သွားမယ်ပုဂ္ဂိုလ်ရှိတယ်။အဲတော့ဗမာပြည်မှာနာမည်ကြီးနေတဲ့နီလန်းတွေကလည်းအဲ့ဒီသုံးခုဥဆောင်မှုပေါ်မှာမူတည်ပြီးတော့ဟိုဟိုဟိုဆရာတော်နီးဒီဆရာတော်နီးလို့ဒီလိုမျိုးပြောပြီးတော့ဒီလိုကိုယ်သွားကြတာပေါ့နော်။ဘေးဆရာတော်နီးမှမဟုတ်ဘူးတကယ်ကြတော့ဘုရားနီးတွေပဲပေါ့ ဘုရားနည်းတွေကိုကိုယ်စရိုက်နဲ့ကိုက်ညီအောင်ကျင့်သုံးသွားကြတယ်အဲ့ဒီကျင့်သုံးပေါ်တဲ့ပုံမှာမူတည်ပြီးတော့ကိုယ်စရိုက်နဲ့ကိုက်ညီအောင်လိုက်ကြရတယ်ဘာမှမားတာမရှိဘူးလေဘုဟုဆရာတော်ဘုရားရဲ့ဖြစ်ဖြစ်ရှုဆိုတာအကုန်လုံးကိုကြုံဖြတ်ပြီးတော့ဖြစ်ဖြစ်ဉာဏ်မြင်အောင်ရှုရတာဖြစ်တဲ့အတွက်ပညာကြီးသောပုဂ္ဂိုလ်များမှာဖြစ်နိုင်တယ်တဲ့နော် ဘယ်လိုပုဂ္ဂိုလ်များမှာလဲပညာကြီးသောပုဂ္ဂိုလ်များဘုန်းကြီးတို့အခုဒီမှာပြနေတာကြတော့တတိဥဆောင်ပြီးတော့ရှုမှတ်တဲ့နည်းကိုပြနေတာတတိဥဆောင်ပြီးတော့ရှုမှတ်တဲ့နည်းကြတော့အာတာမန်ပုဂ္ဂိုလ်တို့ရဲ့ဇယိုက်ကကြိုက်နေတာပေါ့နော်ပညာကြီးတဲ့ပုဂ္ဂိုလ်တွေရဲ့ဇယိုက်တော့မဟုတ်ဘူးတာမန်ပုဂ္ဂိုလ်များရဲ့ဇယိုက်နဲ့ကြိုက်နေအောင် တတိဥဆောင်ဒီတတိဥဆောင်ပြီးတော့မှသဘာဝလက္ခဏာကိုဥစွာရှုပါသဘာဝလက္ခဏာကနေမှတာမညလက္ခဏာအထိပေါက်ရအောင်ရှုပါတာမညလက္ခဏာကနေပြီးတော့ဝိပဿနာဉာဏ်ဖြစ်တဲ့အဆင့်ကိုသွားပါဒီလိုအဆင့်များနဲ့သွားပါသဘောပေါက်လားသူအစင်းစင်းသွားနေတယ်ဘယ်လိုဥဆောင်တဲ့ကမ္မထန်နေပါလဲတတိဥဆောင်နဲ့တတိဘုရား ဥဆောင်သောကမ္မထန်นี้ဖြစ်ပါတယ်သဘောပေါက်လားဘယ်ဟာမှအငင်းပွားစရာမရှိအဲ့တော့ဒီဘုန်းကြီးတို့ဟာယုံနံတို့ဤဝိပဿနာဤအာယုန်ဒီပါလေယုံနေနံယုံနေနံကဝိပဿနာဤအာယုန်ဆိုတာကအစစ်မဟုတ်သေးဘူးအဲ့ဒါက နော်အညံ့သာယုံနံလို့သိတယ်ယုံနံရဲ့အကြောင်းကျိုးသိတယ်ဉာဏ်စဉ်အားဖြင့်နာမရူပပရိစေတဉာဏ်နာမရူပပရိကဟဉာဏ်ဆိုလို့ရှိရင်အညံ့သာဝိပဿနာလို့ခေါ်တယ်နော်ဘာလို့ခေါ်လဲဖြစ်ပြမြင်တဲ့ဉာဏ်ဥဒယပယဉာဏ်ရောက်လာပြီ နော်ဖြစ်ပျက်ကိုရှုနိုင်လာပြီဆိုအလတ်စာဝိပဿနာဉာဏ်လို့ခေါ်တယ်တော့ဘုဂုဆရာတော်ပြန်ရတော့အလတ်စာဝိပဿနာဉာဏ်ကိုအညံ့စာဝိပဿနာဉာဏ်ကြော်တက်ပြီးတော့အဲ့ဒီအညံ့စာဝိပဿနာဉာဏ်ကိုလည်းပဲအများကြီးရှေ့မှာဘယ်လိုလုပ်ရမလဲဆောင်ရွက်ရမလဲဆိုတာဒီဘယ်လိုနှလုံးသွင်းရမလဲဆိုတာဒီ ਨੇ ဟို ပြင်ဆင်ထားပြီးပြီးတာပေါ့နော်ပြင်ဆင်ထားပြီးပြီးတော့တခါတည်းကိုဥရိယဘယဉာဏ်အစစ်တခါတည်းရှုခိုင်းတဲ့သဘောပေါ့နော်ပြီးတော့ပညာဉာဏ်ကြီးသူတို့ရဲ့အရာပေါ့အဲ့ဒီကနေပြီးတော့အမြတ်စာဝိပဿနာဉာဏ်ကြတော့ဘင်္ဂဉာဏ်ရဲ့အထက်ပိုင်းကြတော့အမြတ်စာ ပဿနာရှုွက်တစ်ခုမှာငါရှုနေတာလားဘူငါးပါးလို့လွတ်လွတ်နေတာလားနော်ပညာဖြင့်ဝိပဿနာဖြစ်အောင်လုပ်ရမယ်ရုပ်တရားနံတရားတွေပုံမှာပညာဖြင့်ဝိပဿနာဉာဏ်ဖြစ်အောင်လုပ်ဖို့လိုလားမလုပ်ဘူးလားပညာဆိုတာဘာတော့ ဒီယုတ်တရားနဲ့တရားတို့ရဲ့ကြောင်းကျိုးဆက်နွယ်ပုံကိုအသေးစိတ်သိမြင်အောင်လုပ်ရမယ်။အဲ့တော့ကိုယ့်ရဲ့လုပ်ငန်းခွင်မှာလုပ်နေတဲ့အလုပ်ကမာများကိုရှာလိုက်တဲ့အခါကျတော့ငါလုပ်နေတာမဟုတ်ဘူး။သူလုပ်နေတာလည်းမဟုတ်ဘူး။ပုဂ္ဂိုလ်ကလုပ်နေတာလည်းမဟုတ်ဘူး။တတ္တဝါကလုပ်နေတာလည်းမဟုတ်ဘူး။ဘ누구တွေများလုပ်နေပါလဲ။ဘူ၅ပါးအလုံးလုပ်တယ် ဘူ၅ပါးကဘူအဆင့်ကိုရောက်ရဲ့လားပတ္တာဘူတတိဘူတမာတိဘူပညာဘူဝိရိယဘူဘူဆိုတာအာအင်ရှိသောပုဂ္ဂိုလ်ကိုပြောတာဒီဘူ၅ပါးသည်ဘယ်သူနဲ့တွဲပြီးအလုပ်လုပ်ပါလဲစိတ်နဲ့တွဲပြီးတော့အလုပ်လုပ်ရပါတယ်ဒီဘူ၅ပါးဘယ်သူနဲ့တွဲလုပ်ရလဲစိတ်နဲ့ တွဲပြီးတော့အလွန်တော်ပါတယ်စိတ်ရဲ့တွဲပက်ပြီးတော့မှရှုမှတ်မှုတာဝန်ကိုထမ်းဆောင်နေကြတဲ့အင်အားရှိတဲ့ပုဂ္ဂိုလ်များအဲတော့ဒီ၅ပါးမှာကိုကဘိုးအဆင့်မျိုးဘယ်နှခုပါပလဲရဲဘော်အဆင့်ပဲရှိသလားရဲဘော်အဆင့်ဆိုရင်ဘာမှအင်အားမရှိဘူးလေ ဘူချီတစ်ထောင်ဆိုကြားဘူးတယ်ပေါ့လားဘူချီတစ်ထောင်နဲ့ညီတဲ့အင်အားရှိတယ်ဝိတာကအကြောင်းမိုင်းဆိုရင်အဲ့ဒီလိုအင်အားမျိုးရှိတယ်ဆင်ပြောင်၅စီးအားရှိတယ်ဝိတာကကျောင်းမရဲ့သူ့ဝိယုံကြီးကိုဘယ်သူမှမမနိုင်မတိုင်လေးလုံးအားကြီးလို့နော်ဝိတာကကျောင်းမကြီး ဒီကိုယုံနဲ့ဝိယုံကြီးကိုတာမန်ပုဂ္ဂိုလ်တွေကတော့မမနိုင်ဘူးစေနန္ဒတယောက်ပဲအဲ့ဒါကိုမမနိုင်ရွှေ့နေတာစင်မြောင်၅စီးအားရှိအဲ့တော့တကယ်စေကြီးကတခါတည်းကြမ်းကြမ်းတမ်းတမ်းနဲ့ပြေးလာလို့ရှိရင်ဝိသကကြောင့်မရလက်ညှိုးလေးနဲ့ထောက်လိုက်ရုံနဲ့ဟောဖင်ထိုင်လဲတာပြီဘလောက်အင်အားကြီးလဲဆိုတာဒါကအင်အားကြီးပုံကိုပြောတာ ဘုန်းကြီးတို့ရှုမှတ်တဲ့ပုဂ္ဂိုလ်တွေကတော့ဒီဘိုးလို့အသုံးလုံးသုံးတဲ့အခါမှာဘိုးအဆင့်ကိုရောက်ရဲ့လားဒါကစဉ်းစားဖို့လိုတာပေါ့နော်တတ္တဘိုးဘိုးအဆင့်ဖြစ်ရဲ့လားလုပ်ငန်းလုပ်ငန်းလုပ်နေတဲ့အလုပ်လုပ်နေတဲ့လုတ်သား၅ဦးတက်တက်ကြွကြွထက်ထက်မြက်မြက်တွတ်တွတ်လက်လက်ဖြက်ဖြက်လက်လက်စိတ်ပါလက်ပါဖြစ်ရဲ့လား ဘယ်ကိုအားနည်းနေတယ်လဲကိုကိုကိုစစ်ကြည့်လေတတ္တာကိုအားနည်းသလားအားနည်းသလားဆိုကိုကိုကိုစစ်တော့တတ္တာကိုကလည်းယောတိယောရဲပေါ့နော်ဟုတ်လားမဟုတ်လားဝရိယဆိုရင်ကလည်းယောတိယောရဲပေါ့ပြပြပေါ့တမာတိကလည်းယောတိယောရဲပေါ့ပြပြပေါ့ပညာကလည်း ယောတိယောရဲ့ပေါ့ပြက်ပြက်ပေါ့ဝရိယကလည်းယောတိယောရဲ့ပေါ့ပြက်ပြက်ဆိုတော့ဘာအဆင့်ကိုမရောက်ဘူးလေဘိုးအဆင့်ကိုမရောက်ဘူးမရောက်တော့လုတ်တယ်လုံမဖြစ်ဘူးလုတ်ဖြစ်လားမဖြစ်ဘူးလားခံမေးရမယ်အဆံမပါဘာဖြစ်လို့လဲအာမပြေလို့နော် အင်အားချိနေနေတဲ့ပုဂ္ဂိုလ်ကိုအလုတ်ခိုင်းလို့ရှိရင်တုံတုံရီရီနဲ့ဟိုဟာလည်းမဖြစ်ဒါလည်းမဖြစ်ဟိုဟာလည်းအလုတ်လို့ခရီးမရောက်ဒါလည်းခရီးမရောက်အင်ကဖွားကြီးဦးကြီးခိုင်းကြည့်ပါလားဘယ်ဟာမှသူ့ကိုတေချာစိတ်ချလက်ချလုတ်ခိုင်းလို့မရဘူးဘာဖြစ်လို့လဲအင်အားချိနေသွားတဲ့အခါကျတော့ပကံလေးကင်တာကအစတုံတုံတုံတုံနဲ့ဆိုပကံတစ်ချက် တပြက်စီလေးလေးတုံတုံတုံတုံနဲ့အမိုက်ပြက်လေးတုံတုံတုံတုံနဲ့သွားသွားရင်လည်းအဲအမိုက်ကလေးတစားပြက်ဖို့ရအကြာကြီးသူသွားတယ်ဖြည်းဖြည်းဖြည်းဖြည်းသွားနေတယ်အင်းအားချိနေလာတဲ့ခါကျတော့ဘယ်ဟာလှုပ်လို့ရှေ့ကိုမရောက်ဘူးရှေ့ရောက်သေးလားရှေ့လည်းမရောက်ဘူးအလုတ်လည်းမဖြစ်ဘူးအလုတ်ဖြစ်ဖို့လည်းမလွယ်ဘူး တရားရှုမှတ်တဲ့အခါမှာဘုံ၅ပါးကအင်အားရှိနေနေရင်အလုံးမဖြစ်ပါဘူးသဘောပေါက်လားနော်အခုကိုလုံးနေတဲ့အလုပ်တရားဘာဖြစ်လို့အလုံးမဖြစ်တာတော့လို့ဆိုရင်အင်အားရှိနေနေလို့ဘာရှိနေနေလို့လဲဘုံ၅ပါးကိုကိုယ့်ကိုယ်ကိုစီစစ်တော့ငါယုံကြည်မှုတတ္တတရားဘလောက်အင်အားကြီးတယ်လဲ အင်အားရှိနေနေသည့်အတွက်ကြောင့်အညံ့သာဝိပဿနာဖြစ်တဲ့ယုံနံကိုတော့မမြင်ပါဘူး။နော်ဝိပဿနာအာယုံအဆင့်ကိုတို့မရောက်သေးဘူး။ရှုတာရှုနေတဲ့ယုံနံလို့မမြင်ပါဘူး။ခန္ဓာ၅ပါးလို့လည်းမမြင်ပါဘူး။ဘာလို့လဲဆိုတော့ယုံနံဆိုတာဘုန်းကြီးပြောလို့သိတာ။စာရိဖတ်တာလို့ သိတာတရားတွေနာထားလို့သိတာခန္ဓာ၅ပါးဆိုတာလဲစာတွေဖတ်ထားလို့သိတာတရားတွေနာထားလို့သိတာတကယ်ဉာဏ်နဲ့မှကြတော့ဒါတွေဘာမှမထင်ပါဘူးဟန်မြပဲရှိတယ်အဆံမပါဘူးယုံနံလို့တကယ်မမြင်သေးပါဘူးမမြင်သေးသည့်အတွက်ယုံနံရဲ့အကြောင်းကျိုးဆက်ဆက်ပုံလို့ခေါ်တယ် နာမရူပပရိက္ခဉာဏ်နာမရူပဉာဏ်ဒီနာမရူပဆိုတဲ့ဒီစကလုံးလေးနှလုံးရဲ့အကြောင်းကျိုးဆက်ဆက်ပုံပြည့်ပြည့်စုံစုံကို နားလည်ဖို့ကြတော့ပို့ပြီးတော့မခက်ဘူးလားမခက်ပါဘူးလားအဲ့ဒီဟာဒီဝိပဿနာဉာဏ်မှာအဉ္ဇာဝိပဿနာရဲ့အောက်ဆုံးဉာဏ်များဖြစ်တယ်နော် အဉ္စဝိပဿနာကြီးပါလေအောက်ဆုံးဉာဏ်များဖြစ်တယ်အဲ့ဒီအောက်ဆုံးဉာဏ်ကိုတောင်မှဒုက္ခမရသေးဘူးဟုတ်လားမဟုတ်လားကိုကိုကိုစဉ်းစားတော့စိတ်ဓာတ်ကြောင့်ပြောတယ်လို့မမှတ်နဲ့နော်အမှန်တိုင်းသိအောင်ဖော်ထုတ်ပြပါနေတာလေဒီလိုသိရင်မလုပ်ဖို့လိုလေအားဖြည့်ဖို့လိုတာပေါ့ အဲ့ဒီအားဖြည့်တဲ့တစ်ခုသီးသောနိနန်းသည်တတိပတိဘုံငါးပါးလုံးကိုတပည့်တော်တို့ဗျာအရှင်ဗျာပြောတော့ဒါတွေအားမရှိဘူးဆိုတာလေတပည့်တော်တို့သိပါပြီဒီဘုံငါးပါးလို့ခေါ်တဲ့ပတ္တာဘုတတိဘုဝရိယဘုတမာတိဘုပညာဘုဒီဘိုးတွေကိုဘိုးအဆင့်မျိုးရောက်တဲ့အင်အားမျိုးရှိအောင် ပည့်တော်တို့ကအင်အားနေတာတော့သိပါလေဗျာတကယ်လည်းနေကြပါလေဘိုးဆင်းရအောင်ဘလို့ကုစားရမလဲတတိဘူတစ်ခုတည်းကနေပြီးတော့ကြိုးစားလိုက်ရင်ဉာဏ်နဲ့ဘူတွေအကုန်လုံးအားရှိလာတာပါပဲတစ်ခုလုံးယုံများနဲ့လေးခုလုံးကအင်အားကြီးလာနိုင်ပါပြီတတိမလွတ်စေဖို့အရေးကြီးလားမကြီးဘူးလား ပတိဒီရှုမှတ်မှုဆက်ဆက်လို့ရှိရင်မပြတ်တမ်းရှုမှတ်နေရင်အင်အားကောင်းတော့တတိဖြစ်လာတယ်အမျိုးအစားကောင်းတော့တတိဖြစ်လာတယ်ဘုန်းကြီးတို့ရှုမှတ်နေတော့တတိကလေအမျိုးအစားညံ့တော့တတိဖြစ်နေသည့်အတွက်ကြောင့်ယုတ်တရားနံတရားမြကိုပင်မမြင်ဘူးဖြစ်နေတယ်နော် ရုပ်တရားနာတရားလို့ကိုမသိဘူးဖြစ်နေတယ်။ကြာဟုနာဝနဲ့သိတဲ့တုတ္တမယဉာဏ်အစစ်မှာပဲရပ်နေတယ်။ဟုတ်တယ်မလား။ဘဝနာမယဉာဏ်မှာသုံးဖို့အစစ်ရောက်အောင်ကိုမဖြစ်သေးဘူး။ဟုတ်ပါလား။သဘောပေါက်တယ်နော်။တတိသည်အမျိုးစားညံ့သောတတိရှိတယ်။အမျိုးအစားကောင်းသောတတိရှိတယ် ဟုတ်လားကိုယ့်ရဲ့ရှုမှတ်နေသောတတိကအမျိုးအစားညံ့သောတတိလားအမျိုးအစားကောင်းသောတတိလားဆိုတာကိုယ့်အကိုကြည့်ပြီဒါကိုယ့်အကိုကြည့်သိနိုင်တာပေါ့အမျိုးအစားညံ့သောတတိဟူသည်မိမိရှုနေသောအာယုံကိုကောင်းစွာမယူနိုင်ဘူးကောင်းစွာမယူနိုင်ဘူးအမျိုးအစားညံ့သောတတိ ကသမာဓိရိပ်နဲ့ပညာကိုလည်းထုတ်လုပ်နိုင်စွမ်းမရှိယောတိတိရိုင်နဲ့နဲ့ဖြစ်နေတဲ့ဉာဏ်ဖြင်းတဲ့တတိလုပ်ငန်းနဲ့လုပ်နေလို့ဝိပဿနာဉာဏ်ကိုရနိုင်စရာအကြောင်းမရှိဘူးဘောပါပါဒီတော့ကဘုန်းကြီးတို့ယုံ nant သိမြင်မှုအစင်းကိုများလောက်ကိုပဲ ရောက်အောင်ကိုမနှင်းတော့ရအောင်ပါမနှင်းတော့ရအောင်ပါအခုတိတိယုံနဲ့လို့တိတာမဟုတ်ဘူးလောက်တာလုံးနေတာလေဘာတိလဲဆိုတော့ယောဂီများကကြာဘူးနာဝတိတဲ့တုတ္တမယဉာဏ်နဲ့ရက်နေတယ်တကယ်အားထုတ်တဲ့အခါမှာလည်းပဲအမျိုးအစားညံ့တဲ့တတိဖြစ်နေတဲ့အခါကျတော့ဘယ်ကဘယ်ရာကိုမှဖောက်ထွက်ပြီးတော့မြင်နိုင်စွမ်းမရှိဘူးဖြစ်နေတယ် တော့တခုတည်းသောအလုတ်ကတတိကိုအမျိုးအစားကောင်းအောင်အရေးသွေးမြင့်မာအောင်တတိကိုလုပ်ရမယ်နော်ဘုပ္ပါလားတရားလူခြင်းနေဆိုရင်ခုနဘုံ၅ပါးကိုအားပြည့်ခြင်းနေဆိုရင်ဘုံ၅ပါးအားပြည့်မှအလုံးလုံးရလို့ရမှာနော်သူတို့၅ခုကတပြိုင်တည်းလောက်ရမှာဟုတ်တယ်မဟုတ်လားခြံနေလို့မရဘူးလေ အဲ့ဒီလိုတစ်ခုခုကကြံနေမယ်ဆိုရင်ဝိပဿနာဤအာယုံကိုမမြင်နိုင်ဘူးအာလုံး၅ခုလုံးကတက်ကြီးလက်ကြီးအလုံးလုံးမှရတယ်ပထမဦးဆုံးကတော့တတ္တာဘူကရှေ့တန်းကတာထွက်ရမှာသူကလေဘာတာထွက်ရယုံကြည်မှုတတ္တာတရားတရားအပေါ်မှာယုံကြည်ရမယ် ကိုလုံနိုင်တယ်လို့ယုံကြည်ရမယ်သက်ကိုစွမ်းနိုင်ရမယ်နော်တရားအထုံးမဲ့ပုဂ္ဂိုလ်ရဲ့အရေးချင်းတွေမေတ္တာသုတ်ထဲမှာပေါ်ထားတာရှိပါလေတရားအထုံးရမယ်ပုဂ္ဂိုလ်ရဲ့အရေးချင်းတွေမှာသက်ကိုဥစုစာသူဟုစုစာသူဝဇောစာတာမုဒုနာတိမာနိသက်ကိုစွမ်းနိုင်ရမယ်ဆိုတာ တ္တာတရားကိုပြောတာတရားအပေါ်မှာလည်းယုံကြည်မှုရှိရမယ်တရားရဲ့ကိုရှုနေတဲ့နိစ္စနိစ္စနဲ့ပုံမှာလည်းယုံကြည်မှုရှိရမယ်ကိုကိုကိုယုံကြည်မှုရှိဖို့ကတော့အဓိကပဲငါလုံနိုင်တယ်ငါစွမ်းနိုင်တယ်ဆိုတဲ့ယုံကြည်ချက်ကအမျိုးအစားကောင်းသောတတိဖြစ်ရေးကိုဥတည်တယ် သဘောပေါက်တယ်နော်အဆင့်တိုင်းပြောနေတယ်နေ့တိုင်းပြောနေတဲ့ဟာအရေးမကြီးတာခုမှမရှိအရေးကြီးတာလေးအကြည့်ပဲအဲ့တော့အမျိုးအစားကောင်းတဲ့တတိဖြစ်ရေးကဘဒုတာထွက်လာလေတတ္တာကတာထွက်လာတာထွက်လာတဲ့အခါမှာတတ္တာအားနဲ့ထွက်မှာလားခုနယောတိယောရဲ့တရားတရားနဲ့ထွက်မှာလားသူများတိုက်တွန်းလို့လားတာတတ္တာတရားကသိမ့်မပါဘူးเนาะ သူများတိုက်တွန်းလို့လာတာအဖို့ကောင်းလို့လာတာအားလို့လာတာအမျိုးမျိုးရှိလားမရှိဘူးလားနော်ယုံကြည်လို့တော့မဟုတ်ဘူးအိမ်မှာပြင်းလို့လာတာဆိုတာလည်းရှိသေးတယ်လေအိမ်မှာပြင်းလို့အိမ်မှာတယောက်တည်းနေနေရလို့တရားစခန်းသွားတော့ပေါ်လေးပါလေးတွေ့ရတော့နည်းနည်းစိတ်ပန်းဖြေတာပေါ့အဲ့လိုလည်းရှိလားမရှိဘူးလားဒါတကယ်ရှိတာလေမလိမ့်ဘူးလို့တော့ ယုံကြည်မှုတတ္တတရားနဲ့တက်ကောစွမ်းနိုင်တဲ့စွမ်းရည်တတ္တိအစကလေးကပါမလားဒါပေမဲ့တစ်ခုရှိတာကဘယ်လိုစိတ်ထားမျိုးနဲ့ရောက်လာရောက်လာဘယ်လိုစိတ်ကူးနဲ့ရောက်လာရောက်လာဒီကိုရောက်လာရင်အမြတ်ထွက်ပြီဟုတ်တယ်မလားဒီကိုရောက်လာတာနဲ့ကိုအမြတ်ထွက်နေ အနာတပိရဲ့သားကြည်ဟုတ်တယ်မလားမင်းမြတ်စွာဘုရားဒီမှာတရားသွားနာရင်ကအတ္တဗျာတစ်ထောင်ပြီးမယ်သွားနာတယ်ဒီသွားနာပြီးတော့တရားနာတယ်ဆိုတာသူကပတ်ဆိုင်ရတယ်လို့တရားသွားနာတာအတ္တဗျာတရားပြီးမယ်ဆိုသွားပြီးတော့တရားနာပြီးတော့အိတ်တရားဟောရင်ဘုန်းကြီးတရားဟောရင်သူကအိတ် ဒါကြောင့်မို့တချို့ကပြောတော့ဘောအရှင်ဘုရားတရားဟောတာတရားကောင်းနေဘလို့ကောင်းတာတော့တပည့်တော်ချော့တိတ်နေတယ်လို့ပဲဟုတ်လားအဲ့တော့မောင်ကာလလေးအဲ့တိုင်းဖြစ်တာလေနာရဝိသားလေတခါတည်းမြတ်စွာဘုရားတရားဟောတော့သူတရေရပြန်လာပြိပစံနောက်ခါကျတော့ပထေးကြီးကလည်းသောတာပတ္တိမဉ္ဇဉ်ပူဉ္ဇဉ် စိုက်ထားတဲ့သောတပန်ကြီးဆိုတော့သိတယ်ငါဘာတော့မဟုတ်တော့သေးမဟန်ဘူးအဲ့တော့ကွာမင်းကတထောင်ပေးမယ်ဒါပေမဲ့မြတ်စွာဘုရားဟောတဲ့တရားကိုမင်းအစအဆုံးအကုန်လုံးပြန်ပြောနိုင်ရင်ငါတထောင်ပေးမယ်အဲ့တော့နားဆိုင်ရပြီမဟုတ်လားအာယုဆိုင်ရပြီသွားတယ်သွားပြီးတဲ့အခါကျတော့တရားနာနာတဲ့အခါစူးစိုက်ပြီးတော့နာတာမမိအောင်နာတာဟောစိတ်ကိုအဲ့ဒီမှာပြည့်ထည့်တာ ပတ်စံတစ်ထောင်ရခြင်းလို့ဒီယောဂီတွေတော့အဲ့လိုမပါတော့ပါဘူးသမီးတရားတော်ဝင်ပြီးရင်သမီးတို့ကအမေကိုဒေါ်လာတစ်ထောင်ပေးမယ်ကတော့မယ်ဒေါ်လာနှစ်ထောင်နဲ့ကတော့မယ်အဲ့လိုလူများပါသေးလားမသိပါပါဘူးနော်ပါသေးလားဒေါ်လာတစ်ထောင်ပေးမှမလို့တရားနာဝင်တဲ့လူများပါလားမပြော နော်မောင်ကာလရတယ်တထောင်လိုချင်တဲ့အခါကျစူးစိုက်ပြီးတော့ဝင်လာတာတေချာကိုအစအလေအဆုံးတစ်လုံးမှမကြအောင်သူတေချာနိုင်နိုင်နိုင်နဲ့ဘာဖြစ်သွားလဲညံလေးရောက်သွားတယ်ခန္ဓာညံစိုက်လို့မိုးကုတ်ဆရာတော်ကြီးပြောပြောနေတဲ့စကားလုံးနဲ့မကပ်ဘူးလားတခါလေးစိုက်သွားတာနော်စိုက်ပြီးတော့မှနားထဲကနေပြီးတော့ညံလေးရောက်သွား နားလေးကနေပြီးတော့ဉာဏ်လေးရောက်တရားတွေသဘောပေါက်သဘောပေါက်သဘောပေါက်ပြီးတော့တခါတည်းသူ့ရဲ့ခုနဘုံ၅ပါးကအကုန်လုံးအားတွေပြည့်တော့အလုတ်တွေလောက်ဘုံ၅ပါးရဲ့အလုတ်ထဲကိုရောက်သွားတာရောက်သွားရင်ရောက်သွားရင်လည်းဘုံ၅ပါးအားအင်၅ပါးလုံးကအားပြည့်လာတဲ့အခါကျတော့ဘယ်ရောက်သွားလဲဆိုတော့သောရမန်ဖြစ်သွားတယ်တခါလေအဲ့ဒီမှာတထိုင်နေတဲ့တရားရ ကြာတော့မြတ်စွာဘုရားကအနာတဝိသတိကြီးအိမ်ကိုဆုံးဆုံးစားကြွလာတယ်သူသားနဲ့သူသားခါတိုင်းနဲ့မတူဘူးအိန္ဒြေတွေရပြီးတော့မြတ်စွာဘုရားရှိမှယူယူတည်တည်လေးလေးစားစားနဲ့လိုက်လာတာတွေ့တယ်ခါတာအော်ဒီနေ့တော့ထူးပြီငါသားတော့တရားရသွားပြီကြည်တာနဲ့သိတယ်အနာတဝိသတိကြီးရတယ် သူ့သားကိုကြည်လိုက်တာနဲ့ငါသားဒီနေ့တရားရခဲ့ပြီလို့သိလားမသိသိတယ်ကမ္မထဘုန်းကြီးတွေကလည်းအဲ့ဒီလိုသိတယ်ဆိုလိုချင်တာကကိုယောဂီအနေထားဘလို့ရှိလဲဆိုတာပဲရုပ်ကြည့်တာနဲ့အမှုအရာကြည့်တာနဲ့ကိုသိတယ်နော်အဲ့ဒါမျိုးသိတာပေါ့များများကျွမ်းကျင်လာလေလေအတွေ့အကြုံများလာလေလေယောဂီကပါဇက်ဟလိုက်တာနဲ့ ဘာလဲဆိုတာသိတယ်။ तू ဒါတကယ်တွေ့တာကိုပြောနေတာလားကြားဘူးတာတွေ तू ပြောတာလားနော်သူ့ညာမှာမဖြစ်သေးပဲနဲ့ပြောတာလားဒါမှမဟုတ်ရင်အဲထေရောင်ထေမာပြောနေတာလားဒီလိုဘုန်းကြီးတို့ကကြည်တာနဲ့သိတယ်ဒါပေမဲ့ဘယ်ယောဂီဟူမှစိတ်တကြအောင်မပြောဘူးမှားနေရင်လည်းမှားနေတယ်လို့ ဘယ်တော့မှမပြောဘူးဒါကမ္မထံဘုန်းကြီးတစ်ပါးရဲ့စောင့်ရှောက်ရမယ့်တာဝန်ပေါ့နော်မားနေတယ်ဆိုတာတဲ့အမှန်ကိုပဲပြောတယ်မားနေတယ်ဆိုတဲ့စကားလုံးကိုမသုံးဘဲနဲ့တရားလမ်းကြောင်းပေါ်ဆွဲခေါ်ပြီးတင်သွားပေါ့သူလာလောက်တာကိုကပဲအကျိုးကျေးဇူးများနေတယ်လေအဲတရားတို့ယောဂီတရားတို့တဲ့ဘုရားကမ္မထံဘုန်းကြီးရဲ့တာဝန်ပဲပေါ့ကိုရှိကိုရောက်လာတယ်ဆိုရင်ကို့မှာတာဝန်ရှိတယ် ဒါကြောင့်ဘုန်းကြီးတို့ကယောဂီတွေကိုများတာနဲတာအဲ့ဒီလိုမျိုးတွေဘယ်တော့မှစိတ်ထဲမှာမထားဘူးစေတနာအပြည့်ထားတာနော်အဲ့တော့ဘယ်လိုနီးနဲ့ရောက်လာရောက်လာဒီရောက်လာတာ ਨੇ ကိုယ့်ရဲ့လုပ်ငန်းအပေါ်မှာစိတ်ဝင်စားစိတ်ပါလက်ပါလုပ်ဖို့လိုလားမလိုဘူးလားတော့တာထွက်လာတာဒီတရားအထုတ်တဲ့အခါမှာဘယ်သူနဲ့ထွက်ရမလဲ တတ္တာနဲ့ထွက်ရအောင်ဒီတရားပေါ်မှာတရားအထုတ်ခြင်းစိတ်တရားပေါ်မှာယုံကြည်တဲ့စိတ်ငါလုံနိုင်တယ်စွမ်းနိုင်တယ်ဆိုတဲ့စိတ်မျိုးဖြစ်မှာအင်အားဖြစ်မှာတတ္တာအင်အားဖြစ်မှာဘာကလိုက်တာလဲဝရိယလိုက်တာမှာလုံပြီကြိုးစားမယ်ဆိုတဲ့ဘာလိုက်တာလဲငါရမှာပဲရနိုင်ပြီเนาะယုံကြည်တယ်ဒီတရားပေါ်မှာမြတ်စွာဘုရားရှင်တရားအစ်စ်ကို တို့ကသာသနာနဲ့ကြုံကိုက်လုခွင့်ရတယ်လို့ဒီလိုယုံကြည်ချက်တရားတရားအပြစ်ဘူအဆင့်ရောက်တယ်ဆိုရင်ဝရိယကလည်းဘူအဆင့်ဖြစ်တယ်ဝရိယလည်းဘူအဆင့်ဖြစ်တယ်ဆိုတတိယလည်းဘူအဆင့်ဖြစ်တယ်အဲ့ဘူအဆင့်ဖြစ်ပြီဆိုရင်ဒီသုံးခုကတာထွက်တဲ့အခါမှာရှေ့ဆောင်ပြီးထွက်ရတယ်တတ္တာဘူဝရိယဘူတတိဘူ မာဓိနဲ့ပညာမဖြစ်သေးဘူးလေချက်ချင်းမဖြစ်သေးဘူးเนาะအဲ့တော့သူတို့သုံးခုကတာထွက်တယ်တာထွက်ပြီးတော့ကြိုးစားရင်ကြိုးစားရင်ကြိုးစားရင်နဲ့သူတို့သုံးခုအလုံးလုံးလိုက်တာဟိုဘက်မှာကြတော့တမာတိဘူနဲ့ပညာဘူကထွက်လာအဲ့တော့ခုနကအညံသာဝိပဿနာမှာကြတော့ဒီသုံးခုကတာဝင်ယူရတာထွက်လာသူတို့အားနဲ့သွားတာအလတ်စာဝိပဿနာဖြစ်တဲ့ဥဒိယဘေယဉာဏ်တို့ အမျက်စားဝိပဿနာဖြစ်တဲ့ပင်ကဉာဏ်ကိုရောက်တဲ့အခါကျတော့တမာတိဘုံနဲ့ပညာဘုံကဥဆောင်ပြီးသွားတာဟိုဘုံသုံးခုကနောက်လိုက်ဖြစ်သွားတယ်တတိဘုံကတော့အမြဲတမ်းပါလာပေါ့နော်တမာတိဘုံနဲ့ပညာဘုံကတိုက်သွားတယ်နောက်တစ်ခါဟိုဘက်ကံကူအားပြည့်သွားပြီဟိုဘုံသုံးပါးကလည်းတာထွက်ကောင်းကောင်းနဲ့ထွက်လာတယ် နောက်ပိုင်းကျတော့တမာတိပူနေပညာဘောဥဆောင်လာတယ်ဥဆောင်လာတဲ့အတွက်ကြောင့်မို့လို့အင်အားကပို၍ပို၍ကြီးလာတယ်သူကအမြင့်ဆုံးအဆင့်ကိုရောက်လာတယ်နော်ဘုံ၅ပါးကလည်းဘုအဆင့်ပြည့်သွားပြီတတိကလည်းအမျိုးအစားအားကောင်းသောတတိဖြစ်လာပြီဆိုလို့ရှိရင်ဟိုဘက်ကကူးတဲ့အခါမှာဒီဘုံ၅ပါးတပြိုင်တည်းအင်အားပြည့်ပြီးသားဖြစ်သွား ဘူ၅ပါးအင်အားပြည့်တာနဲ့ဟိုဘက်ကန်းကိုကူးလိုက်ရုံပဲတွဲကူးသွားပြီပေါ့နော်ဟိုဘက်ကန်းကူးကျင်တော့ပုဂ္ဂိုလ်များကဒီဘူ၅ပါးလုံးတာထွက်တုံးကတော့ဘာလို့တတ္တာဘူနဲ့တာထွက်ရတယ်နောက်တော့ဝိရိယဘူတတိဘူနောက်ပိုင်းကျတော့သူတို့ကစိတ်အလုံးလုံးဆရာမလို့တော့ပဲနဲ့သမာဓိဘူနဲ့ပညာဘူအလုံးလုံးသွားတယ် ဟိုဘက်ကကူးတော့မယ်ဆိုတော့သူတို့နှစ်ခုလေးနဲ့ကူးလို့မရငါးခုလုံးအားဖြစ်ရတယ်လေနော်ဟိုဘက်ကခုံကူးမယ်ဆိုတဲ့အခါကျတော့ခုနကအဲ့ဒီချိန်မှာဝရိယကိုယော့နေဟိုဘက်ကကူးလို့မရပတ္တာဘူကယော့နေလဲကူးလို့မရပညာဘူနဲ့တမာတိဘူနှစ်ခုလောက်အားကောင်းနေရုံများမရဘယ်နှခုအားကောင်းအောင်ငါးခုလုံးတစ်ပြိုင်တည်းအားပြည့်နေမယ်ဆိုဝုန်းဆိုခုန်ကူးလိုက်ရုံ တကူကအားပြော့နေတယ်ဆိုရင်ဟိုဘက်ကန်းကိုခုန်ကူးဖို့နည်းနည်းခက်ခဲတတ်တာပေါ့နော်သဘောပေါက်ပြီလားအဲ့တော့လုပ်ငန်းခွင်ထဲမှာဒီဘူ၅ပါးကအလုပ်လုပ်နေတာဒီဘူ၅ပါးကိုမက်ကင်၈ပါးနဲ့ပြောရင်ကိုရတာမရဘူးလားဘာတွေပါနေလို့လဲဒီထဲမှာဝိရိယပါတယ်ဆိုသမဝါယမပေါ့ဟုတ်တယ်နော်ဝိရိယပါတယ်ဟုတ်တယ်မလား တတိကြတော့သမာတတိပေါ့သမာတိကြတော့သမာသမာတိပညာကြတော့သမာဓိတိနဲ့သမာသင်္ကပ္ပပေါ့မက်ကင်ရှစ်ပါအလုံးလုံးနေပြီလို့ဒီလိုပြောရင်ကိုမရဘူးမက်ကင်ရှစ်ပါအလုံးလုံးနေတယ်လို့ပြောလဲရတယ်ဘူငါးပါအလုံးလုံးနေတယ်လို့ပြောလဲရတယ်မက်ကင်ရှစ်ပါကလည်းစိတ်ရဲ့အင်အားဘူငါးပါကလည်း စိတ်ဤအင်အားသဘောပေါက်ဒီအင်အားအလုံးကဘဒုကအခရာကြလဲဆိုတတိကအခရာကြတယ်ဒါကြောင့်မို့တတိမပြတ်ရှုမှတ်ရေးတည်တာလဲလိုရင်းဖြစ်တယ်ပြတ်တောင်းပြတ်တောင်းတတိရှုမှတ်မှုဟာဘာမှအလုံးမဖြစ်ဘူးအင်အားနေတော့အားပြော့တော့အမျိုးအစားညံ့တော့တတိဖြစ်ရင်တန်တဲ့ဟာတွေကလည်းအော်တိုကုန်လို့ညံ့သွားဟုတ်တယ်ပါလား ဒါကြောင့်ယောဂီတွေကကိုယ့်ရဲ့ရှုမှတ်မှုဟာဘလောက်အရေးကြီးတယ်လဲဆိုတာကိုကောင်းထဲမှာဆွဲဆွဲမြဲမြဲမရှိတဲ့၍ရှုမှတ်မှုကိုပေါ့ပြက်ပြက်လုပ်နေအောင်မှာပဲပေါ့ပြက်ပြက်လုပ်နေအောင်မှာပဲနော်အဲစကားလေးပြောလိုက်တာတော့ဘာမှမဖြစ်တော့ပါဘူးပေါ့ပေါ့ပြက်ပြက်လေးနေလိုက်တာတော့ဘာမှမဖြစ်တော့ပါဘူးဘာမှမဖြစ်တော့ပါဘူးဘာမှမဖြစ်တော့ပါဘူးဆိုပြီးတော့မှ နေနေနဲ့တကယ်လည်းဘာမှမဖြစ်တော့ဘူးဟုတ်တယ်မဟုတ်လားနော် အဲ့တော့ဘာမှမဖြစ်တော့ပါဘူးဘာမှမဖြစ်တော့ပါဘူးစကားလေးနည်းနည်းပြောတာဘာမှမဖြစ်တော့ပါဘူးမက်ကလေးနည်းနည်းလွတ်တာဘာမှမဖြစ်တော့ပါဘူးဆိုရင်အဲ့ဒီမဖြစ်ဘူးမဖြစ်ဘူးမဖြစ်ဘူးလေနောက်ဆုံးကြတော့လေဘာမှမဖြစ်တဲ့เนาะတကယ်ဝါရင်နဲ့ယောဂီကြီးတွေဖြစ်သွားတာပေါ့ဟုတ်တယ်မလားဟို service ဖြစ်နေတဲ့ယောဂီကြီးတွေလေဘာပြောပြောသူကသိပြီးသားอืม ဘာပြောပြောသူကနားလည်ပြီးသားဘာပြောပြောသူကတကယ်သိသလားဆိုတော့တကယ်မသိသူများပြောသမျှလည်းသူသိသလားဆိုရင်သိတယ်အောင်ရဘာမှအင်အားမပါတော့အတိပဲသူရှိတာအင်အားရှိတော့အတိမရှိဒါကြောင့်မို့ခပ်ပေါ်ပြက်ပြက်လုတ်တဲ့အကျင့်ကအစတည်းကလုတ်ထားရင်တသက်လုံးတရားအကျင့်ပေါင်းတစ်ထောင်အားထုတ်အဲ့ပေါ်ပြက်ပြက်နဲ့သွားမှာနော်ဘာလို့ဆိုတော့အကျင့်ကအစကတည်းက တရားပေါ်မှာယုံသိမှုမရှိဘူးလေးစားမှုမရှိဘူးခပ်ပေါ့ဒီပေါ့ပြက်လုပ်ခဲ့တာလေနောက်တစ်ခါတရားဝင်လေသူကအရင်လိုပဲပေါ့ဒီပေါ့ပြက်ပဲနောက်တစ်ခါဝင်လေပေါ့ဒီပေါ့ပြက်ပဲနောက်တစ်ခါဝင်လေပေါ့ဒီပေါ့ပြက်ပဲပေါ့ပြက်ပြက်ယောဂီလို့ခေါ်တယ်ဘယ်တော့မှမလေးနဲ့တော့ဘူးအစမှမကောင်းခဲ့ရင်အဆုံးလည်းမသိကြဘူးဟုတ်တယ်မဟုတ်လားစဝင်ကလေးကဒီတရားအပေါ်မှာလေးစားမှုယုံကြည်မှုအလေးအနက်ထားမှုနဲ့တေချာကြနာ လုပ်မယ်ဆိုတဲ့စိတ်ရှိမှတရားကလည်းကိုယ်ပြန်ပြီးတော့ကျေးဇူးပြုတာပေါ်ပြီးပေါ်ပြလုပ်နေတဲ့ယောဂီတွေတသက်လုံးပေါ်ပြပြယောဂီမျိုးဖြစ်တယ်ဘယ်နှကြိမ်ဖြစ်ဖြစ်စကားပြောတယ်ဘယ်နှကြိမ်ဖြစ်ဖြစ်ဦးရောင်ရောင်ဒီရောင်ရောင်လုပ်တယ်ဘယ်နှကြိမ်ဖြစ်ဖြစ်အစာပဲသူစားခြင်းနဲ့စားကောင်းစားခြင်းနဲ့အဖို့မက်တယ်စားမက်တယ်အပျော်မက်တယ်နော် ယောဂီဖြစ်ပေမဲ့အစားမဲ့တဲ့စကားမဲ့တဲ့အထိတ်မဲ့တဲ့ယောဂီတွေအများကြီးခြောက်ဖူတဲ့ယောဂီတွေအများကြီးเนาะအစားမဲ့တဲ့ယောဂီအထိတ်မဲ့တဲ့ယောဂီအပြိုးမဲ့တဲ့ယောဂီဟုတ်တယ်မလားအများကြီးဒါသူအဲ့ဒီလိုစခဲ့တဲ့အတွက်သူ့ဇာတ်လမ်းကလည်းအလီလိုပဲဆုံးသွားတယ်ဘယ်တော့မှအကောင်မပြင့်ဘူးပြင့်မေးလို့လည်းမရဘူးအကျင့်ပါမှန်ပြင်ဖို့ခက်တယ် ဒါကြောင့်မို့ကြိုးစားအထုတ်တဲ့နေရာမှာလေးလေးနက်နက်ရှိဖို့လိုလားမလိုလားလူရင်းအချုပ်ကတော့တတိမပြတ်ရှုမှတ်နိုင်ရည်ဒီတာလေလူရင်းရှုတဲ့အခါမှာလေးလေးနက်နက်တည်တည်ချာချာအမျိုးအစားကောင်းသောတတိဖြစ်ရည်ဒီတာလေလူရင်းလေးလေးနက်နက်စိတ်ပါလက်ပါလှုပ်ချင်းဒီတာလေလူရင်းအားလုံးကိုဘူ၅ပါးမှာဘူအဆင့်ရောက်အောင်အထုတ်နိုင်ဖို့ကလူရင်းဖြစ်ပါလေ အလုံးသဘောပေါက်ပြီနော်ကဲအကုန်လုံးမိမိရှုရမယ့်ဝိပဿနာရဲ့အာယုံကိုဒီဝိပဿနာအဆင့်ရောက်အောင်အသိဉာဏ်မြင့်တင်နိုင်တဲ့ပုဂ္ဂိုလ်များဖြစ်ကြပြီးတော့ဝိပဿနာဉာဏ်ရဲ့အကျိုးကျေးဇူးပြုမှုနဲ့မဉဏ်ပူဉာဏ်ကိုမျက်မှောက်ပြုနိုင်တဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ တရားဟောပြီးရက်စင်နေတာမေတ္တာပို့လေဆိုလိုက်ပါရစင် Yes,